မဟာနာမင်းကယရနာသုံးပါးစိကတဲ့ဥပါဒကအမျိုးသားဥပါဒိကအမျိုးသမီးဘုရားသာသနာဝင်ပုဂ္ဂိုလ်ဟာဘယ်လောက်ကျင့်လို့ရှိရင်သီလနဲ့ပြည့်စုံပါသလဲသီလနဲ့ပြည့်စုံတဲ့ဥပါဒကသီလနဲ့ပြည့်စုံတဲ့ဥပါဒိကမှာဖြစ်ပါသလဲလို့မင်းများလျှောက်ထားအဲ့ဒါမြတ်စွာဘုရားက သီလနဲ့ပြည့်စုံပုံကိုဟောကြားတယ်အဲ့ဒါ၅ပါးသီလပါပဲအများအားပြည့်စုံမှာ၅ပါးသီလအဲ့ဒီသီလနဲ့ပြည့်စုံပြီးတော့အဲ့ဒီဥပါဒကဥပါတိကာမမှာတရားတရားနဲ့ပြည့်စုံပုံကိုထမ်းမှပြီးတော့မင်းများလျှောက်ထားတယ်ဘယ်လိုဆိုလို့ရှိရင်တရားတရားနဲ့ပြည့်စုံတယ်လဲတရားတရားရှိရယ်တရားတရားကောင်းတယ်ဆိုတာဘယ်လို ပြည့်စုံလာပါလေလို့မင်းများလျှောက်ထားတရားတရားစွာယုံကြည်မှုပဲတရားကိုယုံကြည်မှုတရားကိုယုံကြည်မှုသံဃာကိုယုံကြည်မှုတရားဆိုတာလည်းတရားအစစ်အမှန်တရားဆိုတာလည်းတရားအစစ်အမှန်သံဃာဆိုတာလည်းသံဃာအစစ်အမှန်မှဘာသာတိုင်းဘာသာတိုင်းမှာသူဘုရားနဲ့သူတရားနဲ့သူသံဃာနဲ့ရှိနေတာပဲဒါပေမဲ့အစစ်အမှန်မဟုတ်တာတွေယုံကြည်တာကတော့တရားတရားမဟုတ်ဘူး အစစ်မှယုံကြည်မှဖို့တန်တယ်တဲ့ရွှေရွှေတို့ငွေတို့စိန်တို့ကြောက်တို့ဆိုတာအစစ်မှသိပြီးတော့လက်ခံမှအကျိုးရှိအစစ်မှမဟုတ်ဘဲနဲ့အတုပတွေကိုအကောင်းမှတ်ပြီးတော့ယုံကြည်လက်ခံတိုင်းအကျိုးမရှိဘူးအကျိုးမဖြစ်အဲဒါလိုပဲဘုရားတရားသံဃာယုံကြည်တဲ့ဆိုတာလဲဘုရားစစ်တရားစစ်သံဃာစစ်ယုံကြည်တဲ့တရားတရားမှာ တဲ့သရတရားဟူ၍ခေါ်သည်တဲ့ဒါမှအကျိုးရှိတယ်ကံကံရေကျိုးယုံကြည်တာအဲကောင်းသောမှုပြုရင်ကုသိုလ်ကံဖြစ်တယ်မကောင်းသောမှုပြုရင်အကုသိုလ်ကံဖြစ်တယ်ကုသိုလ်ကံကကောင်းကျိုးပေးတယ်အကုသိုလ်ကမကောင်းကျိုးပေးတယ်ဒါလည်းယုံကြည်တာသရတရားကအဲဒီသရတရားနဲ့ဘယ်လိုပြည့်စုံပါသလဲလို့မေးတော့မြတ်စွာဘုရားက ဟောကြားထားတယ်လားဟောတာတော်တော်ရောက်နေပါပြီလားအခြေလေးတရားပွားတာပြိတ္တတရားမရဘူးတဲ့ရှိနေလားဣဒမာနာမဥပါဒကောသတ္တဟတိတတကရသဘောရိဣဒမာနာမဥပါဒကောသတ္တဟောတိသတ္တတိတတကရသဘောရိဣတိပိသောဘဂဝါရဟံသမ္မာသမ္ဗုဒ္ဓောဝိသရဏသမ္မနောသူဝေတောလောကဝိရု နုဒ္ဒရပုရိသဓမ္မသာရတိသတ္ထာဒေဝမနုဿာနာဘုဒ္ဓဘဂဝါတိမဟာနာမမဟာနာမေဣရဤသာသနာတော်၌ဥပါဒကောဘုရားတရားသံဃာယတနာသုံးပြကုန်ပြစီကလည်းစီသောဥပါဒကယောက်ျားဥပါဒကမိန်းမသည်သတ္တောယုံကြည်မှုနဲ့ပြည့်စုံပြီးဟောတိဖြစ်၏တတ္တာတော်မြတ်စွာဘုရား၏ဘောရိ အရဟတမညာသဗ္ဗေတညာဤဟူသောဗောဓိညာကိုသတတိယုံကြည်ဘယ်လိုယုံကြည်တာလဲဆိုတော့ဣတိပိဤသောအကြောင်းကြောင့်ဤသောဘဂဝါငါတို့ဤကိုးစားရာစေဖြစ်တော်မူသောဒုညဇာဗျာသည်တိတိသောသောအကြောင်းကြောင့်ဤအရဟံအရဟံမိတော်မူပါပေ၏ဣတိပိဤသော ပူဇော်အထုအခမ်းနားမှုတိုက်သောအကြောင်းကြောင့်လေဒီတိပိဤသောကိလေသာကင်းဝေးခြင်းဟူသောအကြောင်းကြောင့်လေအရာအရာမိတော်မူပါပေ၏သီလစာရည်တော်ဂုဏ်လုံးနဲ့ပြည့်စုံလို့ပူဇော်အထုခမ်းနိုင်တယ်ဝါဒနာနဲ့တပါးထာမယကိလေသာညစ်ကြေးတွေမှကင်းဝေးတော်မူကြတော့မူသောကြောင့်လည်းအရဟံမြည်တော်မူရဲ့လို့အဲတို့ကိုယ်ဝယ်တဲ့ဘုရားဒီကုံနဲ့ပြည့်စုံတော်မူပါပဲထူးမြတ်တဲ့သီလစာရည်တော်ကုံနဲ့ပြည့်စုံလို့ လူရိနာတေပြမတွေအားလုံးချမ်းသာကိုရရည်ရွယ်ပြီးတော့ပူဇော်ခြင်းကိုခန္ဓာမူလိုက်ပါပေရဲ့အရာမီတော်မူပါပေတနည်းအားဖြင့်ဝါဒနာနဲ့တကွလောဘဒေါသမောဟအစရှိတဲ့1500ကိလေသာစိတ်ငြိကြီးတွေမှာကင်းဝေးစင်ကြတော်မူပါပေတယ်လို့ယုံကြည်ရဲ့သမ္မာသမ္ဗုဒ္ဓမဇ္ဈိမကိုယ်တိုင်သိတော်မူပါပေသည် သစ္စာ၄ပါးလုံးစုံသောတရားတွေကိုယ်ပိုင်ညာဖြင့်မမကံကံပြီးတော်မူပါပေသည်သူများစီကနိမိတ်ခံမဲနဲ့ပြီးတယ်မမကံကံလည်းပြီးအဲဒီကုန်နဲ့လည်းပြည့်စုံတော်မူပါပေတယ်ဝိဇ္ဇာသရဏသမ္မာနာဝိဇ္ဇာသမောဝိဇ္ဇာရှိပါသရဏ15ပါးတော်နဲ့ပြည့်စုံတော်မူပါပေသည်အဲဝိဇ္ဇာဆိုတဲ့ဉာဏ်တူ၃ပါးရှိရှိတော့ဘဝအောင်နေပြန်ပြီးနိုင်တဲ့ပုဗ္ဗေနိဝါဒဉာဏ် မြင်စရာဟူသည်များတွေအနီးအဝေးအကုန်လုံးကိုမြင်နိုင်တယ်ဒိဗ္ဗစကုညာအဲ့ဒီညာဖြင့်သတ္တဝါတွေသေပြီးတော့ဘဝအသစ်ကာရောက်ပုံတွေလည်းမြင်နိုင်တယ်ကုသိုလ်ကရှိတဲ့ပုဂ္ဂိုလ်တွေကသေပြီးကောင်းရာဘဝတွေရောက်အကုသိုလ်ကရှိတဲ့ပုဂ္ဂိုလ်တွေကသေပြီးတော့ဘယ်လေးပါးရောက်ဒုက္ခတွေရောက်ပြီးတော့နေတာတွေဒါလည်းမြင်နိုင်တဲ့ဒိဗ္ဗစကုညာ အာသောကိရိတာတွေကုန်ခါစေနိုင်တဲ့အရဟတမညာအဲအာသောခရညာလို့ခေါ်တယ်အာတမညာပါအဲ့ဒီညာ၃ပါးဝိဇ္ဇာညာလူ၃ပါးတဲ့ဒီပြင်ဝိဇ္ဇာညာလူ၈ပါးတဲ့အခြားသောဘိညာဉ်တွေထားလိုက်လို့ရှိရင်၈ပါးရပါတယ်ဝိမာဤစေပုရိယဝိမာဤဒီဝိပဿနာညာကတခုမနောမြေဉာဏ်ကတခု ဣတိဝိရတကုဖန်ဆင်းနေတဲ့ညာကတကုဒိဗ္ဗသောတအတန်ဝုဒမြတဲ့ကြားနိုင်တဲ့ညာကတကုသရဝစိတ်ကိုသိနိုင်တဲ့စေတောပရိယညာကတကုအဲ့ဒီငါတို့ထဲရရင်ဘုရားသုံးခုနဲ့ပေါင်းရင်၈ခုဝိဇာညာလူ၈ပါးစရဏခေါ်တဲ့အခြေခံအကျင့်က35ပါးပြီးရင်ဘောဇာ သီလပါတိမောက္ခသံဝရသီလအိန္ဒိယသံဝရသီလဘောဇနေမတ္တဉ္စီဘောဇနေအတိုင်းရှိပြီးချင်းသာကရိယလိုချခြင်းအဲဒီက၄ပါးနဲ့ပဇာတတိအစရှိသောသူတော်ကောင်းတရား9ပါးရ7ပါးဇာနာ4ပါးအလုံး15ပါးရှိအဲဒီသရဏတရား15ပါးနဲ့ပြည့်စုံမှုပါပဲဝိဇ္ဇာခေါ်သော ညာတုသုံးပါးညာတု၈ပါးသရဏမြည်တော့အခြေခံချင်းတရား15ပါးနဲ့ပြည့်စုံတော်မူသောကြောင့်ဝိဇ္ဇာသရဏသဗ္ဗနာမြည်တော်မူပါပေသည်ဒီလိုတော့ယုံကြည်ရမယ်သူကတော့ကောင်းသောစကားကိုသာမြတ်စွာဘုရားပါပေသည်ရဲ့ဥမ္မာနဲ့စကားအကျိုးရှိတဲ့စကားဘုံမမနဲ့စကားတော့လုံးလုံးပြောတော့မဘူး ဟုတ်မှန်တော့လည်းအကျိုးမရှိရင်မပြောဘူးဟုတ်လည်းဟုတ်ရမယ်အကျိုးလည်းရှိရမယ်အဲဒီလိုစကားကိုပြောတဲ့အခါကာလမှာမြတ်စွာဘုရားပြောတော်မူတယ်ဒါကြောင့်သုဘတအကျိုးရှိဟုတ်မှန်တန်သောစကားကောင်းကိုသာမြတ်စွာတော်မူတာပေတော်မြတ်စွာဘုရားသုဘတဘေးရာခသိကင်းခြင်းသည်ဖြစ်၍ကောင်းမြတ်သောနိဗ္ဗာန်သို့ကြွတော်မူပေတော်မြတ်စွာဘုရားနိဗ္ဗာန်ဤဟုသောကောင်းသောဌာနကြွတော်မူသည် နည်းအားဖြင့်သူကတော့တင့်နေတော့မဂ္ဂင်7ပါးဤဟူသောသွားခြင်းနှင့်ပြည့်စုံသောဝိညာဉ်စွာဗျာမဂ္ဂင်7ပါးဤဟူသောကောင်းသောသွားခြင်းတင့်နေသောသွားခြင်းပြည့်စုံတယ်မဂ္ဂင်7ပါးအကြောင်းကိုကိုယ်မူရာရဲ့နှုတ်မူရာရဲ့စိတ်မူရာရဲ့အကုန်လုံးကောင်းတယ်ဒါကိုဆိုလိုပါတယ်လောကဝိရုလောကရဲ့အကြောင်းအရာလုံးစုံကိုပုံစင်သိမြင်တော်မူဝိညာဉ်စွာဗျာပတ္တဝါရဲ့အကြောင်းအတ္တလောကလည်းဘုံတိရမူတဲ့ ယုံနာသင်္ခါရဓမ္မတွေအကြောင်းနဲ့ဂုံးသိတော်မူတဲ့သတ္တဝါတွေဒီနေရာဖြစ်တဲ့လူဘုံတို့နတ်ဘုံတို့ပယ်လေးဘုံတို့ဓမ္မဘုံတို့ဆိုတဲ့ဘုံတွေလောကတွေအကြောင်းဂုံးသိရဲ့ဘုရားဘာသာပြင်မဲ့မှာတော့ဘုံလောကဆိုတော့သိဉာဏ်များရှိသူတို့မျက်မြင်တွေ့တာတော့ယူထားတာပေါ့လူတွေရှိတယ်ဒိဋ္ဌာန်တွေရှိတယ်ကျိုးအသလောက်ပဲနှမျိုးရှိတယ် တချို့ကတော့လည်းနတ်တွေတော့ရှိသေးတယ်သူကအိန္ဒိယကလူတွေကတော့နတ်တွေရှိနတ်တွေအမျိုးတွေသိမကွယ်ဘူးလို့နည်းနည်းပဲသိမှမရဘူးရဲဆိုတာလည်းရှိတယ်သူသိတာဆိုတာလည်းရှိတယ်အဲဘုရားမြတ်စွာဘုရားဟောထားတဲ့လောကကတော့30နဲ့တဘုံအများဆုံးပဲဘုံ30 အဲဒီဩဃာသလောကအကြောင်းလည်းမြတ်စွာဘုရားသိတော်မူသည်သတ္တလောကသင်္ခါရလောကဩဃာသလောကဤသလောကသုံးပါးတို့အကြောင်းရာလုံးစုံကိုအကုန်စင်သိမြင်တော်မူပေသောမြတ်စွာဘုရားဒီလိုလဲယုံကြည်ရမယ်နှုတ်တော်ပုရိသဓမ္မတာရတိကလေးဟောရမှာဒီရောက်လာလောကဝိတုတိုင်မှာဟောပြီးအနည်းနှုတ်တော်ပုရိသဓမ္မတာရတိဂုဏ်တော်၉ပါးအရဟံဂုဏ်တော်သမ္မာသမ္ဗုဒ္ဓဂုဏ်တော်ဝိသရဏသမ္မာနာဂုဏ်တော် သုဘတဂုဏလောကဝိဂုဏ၅ပါးပြီးတော့ဒီနေ့ဟောရမှာနုတော်ပုရိသဓမ္မတာရဲ့6ခုမြောက်နောက်သာဓာတွေကမလောက်တာနာပုဒ္ဒောရဲ့ဘဂဝါရဲ့၄ခုကျန်နေတာကနေ့နုတော်ပုရိသဓမ္မတာရဲ့ဒီဟောဝေရရောက်အဲဒီနုတော်ပုရိသဓမ္မတာရဲ့ဒီကမခွဲပဲနဲ့ဆိုရင်တော့ဘုံဘုဒ္ဓဘုထဲပါပဲခွဲရင်တော့နှစ်ပုတ်ရှိတယ်လို့ နှုတ်တော်ကတဘုံဝိသဓမ္မသာရတိကတဘုံအနှုတ်တော်ဆိုတာအမြတ်ဆုံးလို့အဓိပ္ပာယ်ရှိပါတယ်ဒါနဲ့အားဖြင့်ဆိုရင်ဥဒ္ဒရဆိုတာကလွန်ကဲမြင့်မြတ်နာတော့အနာတော့ဆိုတာတွေကမရှိဘူးလို့အဓိပ္ပာယ်ရှိတယ်အဲဒီတော့နာဥဒ္ဒရအလွန်ကဲ မြင့်မြတ်သူမရှိဘူးမြတ်စွာဘုရားတဲ့လွန်ကဲမြင့်မြတ်သူမရှိဘူးအဲလွန်ကဲဆုံးမြင့်မြတ်ဆုံးပဲဘုရားဘာသာပြင်တဲ့ပုဂ္ဂိုလ်တွေတော့နတ်တွေပြမာတွေအာကုန်နေတဲ့ပုဂ္ဂိုလ်တွေနတ်တွေပြမာတွေကအမြင့်မြတ်ဆုံးတော့သူတို့ယူသားတယ် ကောင်းငယ်မုံကဘုရားသခင်ကဖန်ဆင်းထားတယ်လို့ယူတဲ့ပုဂ္ဂိုလ်တွေလည်းဘုရားသခင်ကအများဆုံးဒါလိုယူပါတယ်အဲဗုဒ္ဓသာသနာတော်မှာတော့လွန်ခဲ့သောနှစ်ပေါင်း2500ကျော်ကာလ1900အင်းကြီးကဝင်ထွက်တော်မူခဲ့တဲ့ဗုဒ္ဓမြတ်စွာဘုရားတဲ့အများဆုံးပဲသုရောဒနာမင်းမေရမာယာတို့မှမွေးဖွားလာတဲ့လူသားပဲ။ 16နှစ်ရွယ်မှာဒီနာစီစဉ်နေခံစားလို့29နှစ်အရွယ်မှာတောထွက်ရာပြုပြီးတရားကျင့်သုံး6နှစ်ဒုက္ခစရိယာရဲ့ကျင့်ဒါကတော့ဘုရားလုံးတို့ဤထုံသားစင်လာတဲ့ကျင့်ရတာပါပဲအဲ့ဒါကျင့်လို့ဘုရားပြတာတော့မဟုတ်နောက်ဆုံးမှာမေဇိမပရိပဒလမ်းဖြင့်ဘုရားဖြစ်သူရောက်သွားတယ်36နှစ် 29နှစ်နဲ့6နှစ်နဲ့35နှစ်အဲ35နှစ်မှာမြတ်စွာဘုရားဘုရားဖြစ်သူရောက်ဘုရားဖြစ်ရောက်ဆိုတာသစ္စာလေးပါးတရားတွေကိုယ်တိုင်ညာဖြင့်မှန်တိုင်းသိသာသိပြီးတော့လုံးစုံသောတရားတွေကိုသိဘုရားဖြစ်တယ်ဆိုတာဒါပါပဲ အဲ့ဒီမြတ်စွာဘုရားအမြတ်ဆုံးပဲတဲ့ဘာကြောင့်မြတ်ဆုံးမှသိရလဲဆိုမြတ်စွာဘုရားဘုရားဖြစ်ပြီးတဲ့နောက်ခொဏဌာနဗောဓိပင်အောက်မှာပလင်ပလင်တဲ့မှာဘုရားဖြစ်တဲ့နေရာမှာထိုင်နေထိုင်ပြီးတော့သမာဘဝင်စားနေဖလားသမာဘဝင်စားနေတာနိဗ္ဗာန်အာရုံပြုဖလားသမာဘဝင်စားနေတာ9ရက်အဲဒီပလင်အနီးမှာ ရတော်မူပြီးတော့ပလင်ကိုကြည်ရဲ့သမဘဝင်စားနေတာ9ရက်ဈဉာကြွနေတာ9ရက်အဲ့ဒီအနိဘမှာယတနာကရခေါ်တဲ့ဌာနတရားတော်တွေနှလုံးသွင်းတာသူအပြင်တော့အပြီးတော့မှပဋ္ဌာန်းတွေကိုနှလုံးသွင်းနေတာ9ရက်တဲ့ဒီနေ့ပြီးတော့မှနေတယ်အဲ့ဒါအကြောင်းပြုပြီးတော့ပြီးတော့မှနေတယ် နောက်သေပြဌာနကသုံးဌာနကလည်း9ရက်စီဇာပါလာတို့မုစလိန်နာတို့သာဇာယရဏတို့ဆိုတာသုံးဌာနအဲ့ဒီမှာလည်း9ရက်အဲ့ဒီကပြီးတဲ့အခါမှာနောက်ဆုံးဇာပါလာညောင်မင်းအောင်ပရင်သုံးတဲ့ရက်ပေါင်း90မြောက်ဘုရားဖြစ်ပြီးတော့ရက်ပေါင်း90မြောက်အစုံလာပြေကဘုရားဖြစ်တော့ရက်ပေါင်း90ဆိုတော့ နေုံလားရည်ဆိုရင်30ရှိတာနေုံလားွယ်ဆိုတော့44ရက်ပြမဆုံးတော့ဝါဇိုလာသန်း6ရက်ဆိုတော့50ပြီးတာဝါဇိုလာသန်း6ရက်နေပေါ့အဲဒီနေ့မှာညစာဗျာဆင်းရင်နေ ယူသေးစရာပုံကောမရှိဘဲနဲ့သူတစ်ပါးကိုမယူသေးဘဲနဲ့ကိုယ့်ဟာကိုထင်သလိုနေနေရတာဆင်းရဲတာပဲပြီးတော့ငါဘယ်သူယူသေးရမလဲယူသေးစရာပုံကောများရှိပါရဲ့လားလို့ယူသေးရမယ့်ပုံကောများဆိုပါဗျာဆင်းရဲတယ်ဆင်းရဲတဲ့ကာကလာကြတော့ယူသေးရမယ့်ပုံကောရှာလို့မတွေ့ဘူး သီလသမာဓိပညာဝိမု ക്തി ဝိမု ക്തി ဉာဏရတနာဂုံဆိုတဲ့၅ပါးသောဂုံကျေးဇူးတွေရှိအဲဒီဂုံကျေးဇူးအနေအားဖြင့်ကိုယ်တဲ့သာတဲ့ပုဂ္ဂိုလ်ရှိရင်လည်းယူသေးရမှာပေါ့ကိုယ်တဲ့သူကသီလသာတယ်ဆိုတဲ့ဒီပုဂ္ဂိုလ်ယူသေးရသမာဓိပညာသာနေရင်လည်းယူသေးရဝိမု ക്തി ဝိမု ക്തി ဉာဏရတနာဂုံတွေသာလုံးနေရင်လည်းယူသေးရမှာပဲ ခုနာဝုဒ္ဓိဝရဝုဒ္ဓိလောကမှာလူများကတော့အရွယ်အားဖြင့်ကြည့်ရင်လည်းယူသေးရတယ်အရွယ်အားဖြင့်ကိုမျိုးတဲ့ကိုယ်နဲ့နိစ္စရာပုဂ္ဂိုလ်တွေရွယ်ကြီးတဲ့ပုဂ္ဂိုလ်တွေယူသေးရမိဖာတို့အဖိုးဘွားတို့ဦးကြီးဦးလေးအကြီးအတော်အဲဒါပြီးတော့ကိုယ်တဲ့ကြီးတဲ့ပုဂ္ဂိုလ်တွေယူသေးပြုရတယ်ကိုသတင်းကြိုးဆိုလို့ရှိရင်ဒီလိုယူသေးပြုယူသေးပြုကြတာကြောကြ တဲ့ရွယ်ကြီးတဲ့ပုဂ္ဂိုလ်တွေကိုဖြင့်မယုံမသေးပြုမိလို့ရှိရင်အပြစ်ဖြစ်တယ်နှုတ်ဖြင့်မယုံမသေးပြောမိလို့ရှိရင်အပြစ်ဖြစ်တယ်အဲ့ဒီပြစ်တွေငြိမ့်တော့စိတ်ဖြင့်မယုံမသေးစိတ်ကူးမိလို့ရှိရင်ပြင်းမမိလို့ရှိရင်အပြစ်ဖြစ်အာယကာနဲ့ဝစီကာနဲ့မနောကာနဲ့ဘောဂတာတွေမှာပါတယ်ပြင်းမမိတဲ့အပြစ်တွေကိုဖြင့် မယုံမသေးပြုမိတဲ့အပြည့်နှုတ်ဖြင့်မယုံမသေးပြောမိတဲ့အပြည့်စိတ်ဖြင့်မယုံမသေးပြမမိတဲ့အပြည့်ကာယကံဝစီကမနောကံဒီဟုသောသာဘာရောတာခါရင်းတော်ပြည့်တို့ကြောက်ပါစေခြင်းကျိုးမှာတော့ဘုရားရှိခိုးရရှိခိုးကြအဲဒီအပြည့်တွေပျောက်ပျောက်ငြင်းယုံများရှိခိုးတယ်လို့အိဗယ်ရှိဘုန်းကြီးတို့ဒီကဩကာသကတော့အဲ့ဒါတွေမဟုတ်ဘူးကုသိုလ်ရဖို့လည်းရှိခိုးတာပါပဲအခုသတင်းကြိုးတော်ပါတော့ကြောတာတွေကတော့အဲ့ဒီအပြည့်တွေငြင်းအောင်လို့ကြောတာပဲမရပါနဲ့ဒီရှိရှိမရှိရှိပေါ်နေ ရှိခဲ့တော့ဆိုပြီးတော့ဒီလိုကြောကြခါခါသိန်းကြောရှိခိုးနေတာတွေကတော့ပြည့်စုံရမဟုတ်ပါဘူးကုသိုလ်ရဖို့ရတယ်ဒါကြောင့်မို့ကာယကံဝစီကံမနောကံဤဟူသောပြစ်ခါသိန်းပပြောင်းငြိမ့်၍နာဒီတပည့်ရှိရင်ငြိမ့်ပါစေဒီလိုယူရပြီးတော့ရှိခိုးပါရဲ့ပြစ်ခါသိန်းပပြောင်းငြိမ့်၍အသက်ရှိစွာနာမဲရေးရံမိခင်ကြောင့်ကောင်းမှုမင်္ဂလာဖြစ်ပွားစေခြင်းအကျိုးငါအသက်လည်းရှိဖို့နာယောဂကင်းရှင်းဖို့ ယံနေဘေးတွေအန္တရာယ်ဟူသည်များကင်းဖို့ဆိုကုံရောပေါ်လေမကောင်းမှုတွေများတွေအကုန်လုံးကင်းဖို့အဲဒီလိုကင်းစေထားတဲ့မကောင်းမှုတွေများတွေကင်းကောင်းကျိုးတွေရောက်တာပဲကောင်းမှုမင်္ဂလာဖြစ်ပါစေခြင်းကြောင့်ကောင်းမှုကုသိုလ်မင်္ဂလာတွေဖြစ်ဖို့ရတယ်ပဲရှိခုကြောပါတယ်လို့ဘုန်းကြီးတို့ကဩကာသကထဲတာပြည့်စုံတာပေါ့သူကအပြည့်ရှိရင်လည်းပြောက်အပြည့်မရှိရင်လည်းကုသိုလ်တွေကောင်းကျိုးတွေရအောင်လို့ရည်ရွယ်ပြီးရှိခိုးတယ်တဲ့ရှိခိုးရအခုသတင်းကြောင့်မှ အရွယ်ကြီးတဲ့ပုဂ္ဂိုလ်တွေမိဘဘိုးဘွားစသည်တွေလိုက်ပြီးရှိဖို့ကြောတာကတော့အပြစ်ရှိအပြစ်ရှိရင်ပြင်းငိမ့်ဖို့ပါပဲအဲလိုကြောရကြောတောင်းမှရအပြစ်မရှိတဲ့ရိုသေဆိုတာပြုရတယ်ဒီလောကမှာရဟန်းနေလဲဒီလိုပဲကိုယ်ရကြီးတဲ့ပုဂ္ဂိုလ်အရင်ကိုယ်ရရင်ကြပြီးရဟန်းဖြစ်တဲ့ပုဂ္ဂိုလ်ဆိုရင်ဒီနေ့တကြက်တနာကြီးဓမ္မနစ်ဖြစ်ဖြစ်အဲရင်ကြတဲ့ပုဂ္ဂိုလ်ရိုသေပြုရတယ် အသက်ကကြီးနေပေမဲ့လို့ရာဖြစ်ကသူကရေကြနေကိုယ်ကကြီးနေပေမဲ့ငယ်တဲ့ပုဂ္ဂိုလ်အသက်ငယ်နေတဲ့ပုဂ္ဂိုလ်တွေယူရရတာလည်းညာများတော့ဂုဏဝုဒိခေါ်တာသီလကုံတွေသူကအရင်ရင်ရသွားတော့တဲ့သူကရင်ကြသွားတယ်သီလနဲ့သူကပိုကြီးပြည့်စုံသွားအဲသီလကုံသမာဓိကုံပညာကုံအဲဒီကုံတွေဖြင့်မြင့်မြတ်နေတဲ့ပုဂ္ဂိုလ်ယူသည်ပြုရတယ်မြတ်စွာဘုရားကကိုယ့်ရဲ့မြင့်မြတ်တဲ့ပုဂ္ဂိုလ်များလောကထဲရှိသေးလားလို့လျှောက်ပြီးတော့ကြီးလိုက်တဲ့ခါကာလကြာ သီလအားဖြင့်လည်းကိုယ်တဲ့ပါတဲ့ပုဂ္ဂိုလ်ရဲ့တော့မရှိဘူးသမာဓိပညာဝိမု ക്തി ဝိမု ക്തി ဉာဏ်သာကုံအားဖြင့်လည်းပဲညဇာဗျာတဲ့ပါတဲ့ပုဂ္ဂိုလ်ဆိုတာမရှိဘူးမိတဲ့ပုဂ္ဂိုလ်တော့မရှိဘူးတဲ့ပြီးတော့အဲပုဂ္ဂိုလ်အနေအားဖြင့်လည်းယူသေးစရာမရှိဘူးဘာယူသေးရမလဲတရားပဲယူသေးရမယ်ဓမ္မကရုညဇာဗျာမှာတရားပဲယူသေးရတရားဆိုတော့ ဟောတဲ့တရားတော့မဟုတ်ဘူးကဟောတဲ့တရားကတော့မြတ်စွာဘုရားဟောတာကိုအဲဟောတဲ့တရားတွေလူတွေကတော့မဟုတ်ဘူးကျင့်တဲ့တရားတွေယူတွေရကျင့်တဲ့တရားတွေသမာဓိသီလသမာဓိပညာဆိုတဲ့ဒီတရားတွေယူတွေရဒီတရားတွေယူတွေရပဲလည်းဥချီရှိခိုးတာမဟုတ်ပါဘူးဘုရားမှာတော့အယုသေးပြုပြီးတော့ကျင့်ရမှာပေါ့သီလဘုရားဖြစ်ပြီဆိုပြီးတော့လည်းအဲမယုသေးပဲနဲ့သီလတွေပါတွေဖောက်ရမှာမဟုတ်ဘူး ဒီသားရဲ့ပြည့်ပြည့်စုံစုံမဲ့ရိုးရိုးလေးလေးပဲစောင့်စောင့်ထိန်နေရဉာဏပုဂ္ဂိုလ်တွေလည်းဒီတိုင်းပဲဉာဏအစစ်မှဆိုလို့ရှိရင်သီလရိုးရိုးရတယ်ငါဉာဏဖြစ်ပြီဆိုပြီးတော့တော်တိတော့တဲ့နေရတာမဟုတ်ဘူးဒီလိုမဟုတ်ဘူးဒီလိုနေလို့ရှိရင်ဒါဉာဏလည်းမဟုတ်ဘူးဉာဏအစစ်ဆိုတာသီလလည်းရိုးရိုးရတယ်အဲသမာဓိလည်းယူသေးရသမာဓိဆိုတာကိုယ်နှလုံးသွင်းခြင်းသုံးနေတဲ့သမာဓိပညာတဲ့ဟိုကကိုယ်နှလုံးသွင်းခြင်းသုံးပြီးတော့ကုသနာဖြစ်တဲ့ပညာ အဲ့ဒါတွေလည်းပဲအများကြီးနှလုံးသွင်းအဲလေးစားပြီးတော့ကျင့်သုံးရမယ်လေးစားပြီးပြီဆိုပြီးတော့စွန့်ပြေမထားရဘူးတဲ့ခုယောဂီပုဂ္ဂိုလ်တွေလည်းဒီလိုပါပဲကမ္မထာကြောင့်တရားထုတ်ပြီးတော့တရားထွက်ပြီးဆိုပြီးတော့ဒီလိုဘောဆရာမလုပ်ရဘူးခွင့်သာတယ်လို့မှရင်တရားဆိုတာနှလုံးသွင်းရတယ်အာထုရဂရုပြုရတယ်အဲခုယောဂီတွေကတော့တရားလာမဟုတ်ဘူးကိုယ့်ရဲ့အသက်ရွယ်ကြီးတဲ့ပုဂ္ဂိုလ်တွေလူလဲရှိလို့ယူရတာပါပဲ ရှင်ရလည်းယူရရတာဒီလားစာရတော့ကိုကြီးစနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေဒီလိုလည်းယူရရတယ်ယူရရတယ်ယူရတယ်များပါတယ်မြတ်စွာဘုရားတော့ပုဂ္ဂိုလ်တွေအရင်လူတွေကလည်းပဲဒီလားသမာဓိပညာမိမိတဲ့သာသာမရှိဘူးတဲ့နတ်ထဲမှာလည်းမရှိပြမာထဲမှာလည်းမရှိဒီလောကလုံးဘယ်မှမရှိဘူးတဲ့ဘယ်မှမရှိတော့ပုဂ္ဂိုလ်နေရာချင်းယူသေးကြမရှိဘူးတရားပဲယူသေးရမှာပဲလို့နှလုံးသွင်း ဇမားကြီးရတယ်လားလျှောက်တယ်တရားပဲယူသေးပါဗျာတဲ့စစ်စစ်သောပုဂ္ဂိုလ်တရားတွေလည်းပဲဒီလိုတရားယူနေကြတာပါပဲဆိုတာလျှောက်အဲ့ဒါမြတ်စွာဘုရားတဲ့မြင့်မြတ်တဲ့ပုဂ္ဂိုလ်မရှိဘူးဆိုတဲ့အဓိပ္ပာယ်ကအနုတ္တရောအလွန်ကဲမရှိအမြင့်မြတ်ဆုံးဖြစ်တော်မူပေပဲမြတ်စွာဘုရားဘုရားမြတ်စွာဘုရားလူထဲမှာလည်းပဲမြတ်စွာဘုရားလိုပုဂ္ဂိုလ်မရှိဘူးလွန်ခဲ့တဲ့ပုဂ္ဂိုလ်ဆိုတာမရှိတာပါ နတ်ထဲမှာလည်းရှိပြမာထဲမှာလည်းရှိဒီလောကလုံးမှာမြတ်စွာဘုရားဟာသီလသမာဓိပညာဝိမု ക്തി ဝိမု ക്തി ဉာဏ်တဒနာဆိုတဲ့ဂုဏ်ကျေးဇူးတော်လိုအားဖြင့်အမြတ်ဆုံးပဲအဲဒီအမြတ်ဆုံးဖြစ်တဲ့မြတ်စွာဘုရားယုံကြည်မှုတရားတရားဖြစ်ရမယ်အမြတ်ဆုံးပဲဆိုတာယုံကြည်ရတယ်အမြတ်ဆုံးပဲယုံကြည်ပြီးတော့ကိုယ်ဝယ်နေမှာသရဏဂုံကရှိတယ်အာတရားတဲ့ဘယ်နာကြီးရမြတ်သေးတယ် ။ကောင်းကင်ဘုံမှာဖန်ဆင်းတဲ့ဘုရားကပို့ပြီးတော့မြတ်တဲ့အောင်မင်းအဲ့ဒါတရဏဂုံပြက်လာတယ်လို့။ကဲကဲကဲဆိုကြမယ်ဘုရားကုံအောင်ပြန်မယ်။မြတ်ဆုံးတဲ့ပြညာကြ။အနုတ္တရောအလွန်ကဲမရှိအမြင့်အမြတ်ဆုံးဖြစ်တော်မူပေသောမြတ်စွာဘုရားနုတ္တရောသီလကုံ မာရိဂုံပညာဂုံဝိမု ക്തി ဂုံဝိမု ക്തി ညာနာရတနာဘုံကျေစုတို့ဖြင့်အမြင့်အမြတ်ဆုံးဖြစ်တော်မူပေသောသစ္စာဗျာနုတ္တရောဘုံကဲထူးမြတ်သောသီလဂုံ ဋ္ဌိကုံဝိမုဋ္ဌိဉာဏတတနာဘုံကျေစုတော်နှင့်ပြည့်စုံတော်မူသောကြောင့်လောကလုံး၌မြင့်မြတ်သောဖြစ်တော်မူပေသောမြတ်စွာဘုရားလောကအမြတ်ဆုံးနဲ့နုတ္တရကိုငါကုန်တော်နောက်ပုရိသဓမ္မသာရတိ ပုရိသဓမ္မပါရတိတဲ့ပုရိသရဲ့ဓမ္မရဲ့ပါရတိရဲ့သုံးခုရှိတယ်ပုရိသဆိုတာယောက်ျားပုဂ္ဂိုလ်ပါပဲအဲပြောဆိုရင်အပြင်တော့ယောက်ျားဟောပုရိသအဋ္ဌိပုရိသဒီလိုနေရာမှာတော့ယောက်ျားဟောပဲဒီနေရာတော့ပုရိသဆိုတော့ယောက်ျားဆိုလဲပုဂ္ဂိုလ်ပါပဲပုဂ္ဂိုလ်သားမြင်ရယောက်ျားမိန်းမအကုန်လုံးယူနိုင်ပါလား ဓမ္မဆိုတာကဒါသွေးနဲ့မနဲ့ဟိုတောက်ချိတ်နဲ့ဓမ္မမဟုတ်ဘူးဗမာကဒါသွေးနဲ့တောက်ချိတ်ကမှကွဲတာမဟုတ်ဘူးကွဲအောင်ယူလို့ရှိရင်တော့ရပါရဲ့ဓမ္မဒါသွေးနဲ့ဓမ္မဆိုရင်တောက်ချိတ်နဲ့လည်းဒီကွဲအောင်ယူရင်ရဒါမဲ့နားထောင်နေကြမှသိတယ်မင်းတို့မသိအခုကတော့ဓမ္မပြောပြောပါတော့တောက်ချိတ်နဲ့ဓမ္မတရားကတော့အဲ့ဒါဓမ္မကလည်းနည်းနည်းပြင်းတယ်လို့အမှန်လေးနည်းနည်းပြင်းတဏိတာကွဲ့ အခုကတော့ပြောပြောရွေးလို့ဓမ္မဗမာကတော့ဒါတော့မလုပ်ပါဘူးဓမ္မခေါ်တာဟိုတဲ့ချင်းခုတဲ့ဓမ္မကြီးမျိုးဖြစ်တယ်လို့ဓမ္မဓမ္မဆိုတော့သုံးမတင်တဲ့ပုဂ္ဂိုလ်တဲ့သုံးမဆိုတာသုံးသိညွှန်ကြတာကိုပဲသုံးမလည်းခေါ်ပါတယ်ရိုက်နေပြီးသုံးမတာမျိုးလည်းမဟုတ်ပါဘူးသုံးသိညွှန်ကြပြီးအသိလိမ္မာမရှိတဲ့ပုဂ္ဂိုလ်တွေအသိလိမ္မာရှိအောင်သုံးသိညွှန်ကြပြီးပေးတယ် အဲဒီတော့သွန်သင်ညွှန်ကြားပေးထိုက်တဲ့ပုဂ္ဂိုလ်တွေဓမ္မလို့ခေါ်တယ်ပုရိသပုဂ္ဂိုလ်ပုရိသကိုသင်ကြားပေးလိုက်တဲ့ပုဂ္ဂိုလ်အသိလိမ္မာပညာမပြည့်စုံသေးဘူးတဲ့ပြည့်စုံအောင်လည်းဒီပုဂ္ဂိုလ်သင်ကြားပြီးပေးရမယ်အဲဒီလိုပုဂ္ဂိုလ်တွေပုရိသဓမ္မခေါ်တယ်ဆုံးမလိုက်တော့ပုဂ္ဂိုလ်ဒါနဲ့အတူအချင်းဆုံးမလိုက်တော့ပုဂ္ဂိုလ်ပါသာရတိကပြေးသွားစေတယ်မောင်းနေတယ် အခုမော်တော်ကားတွေပဲမောင်းနေတာဒါသာလည်းဖြစ်ဒရိုက်ဘာလို့ပြောခေါ်တယ်အင်္ဂလိပ်လိုကအဲဗမာတွေကတော့မောင်းတဲ့သူပါပဲပါဠိလိုကသာလည်းဖြစ်တယ်အဲ့ဒါကိုဘာသာပြန်တော့ယထာရိဆိုပြီးရှိရပြန်တယ်ယထာမောင်းတဲ့လူတွေအကြောင်းပြုပြီးယထာရိလို့ပြန်တယ်မာဇီတွေကတော့ယထာရိရင်မဟုတ်ပါဘူးပြေးသွားစီတတ်တယ်မောင်းနေတတ်တယ်အဓိပ္ပာယ်ရှိပါတယ်အဲမောင်းနေဆိုမဲ့ဒီနေရာမှာတော့အလိုရှိရာမောင်းနေတော့ဆုံးမတာသွန်သင်တာညွှန်ကြားတာပါပဲ။ ဆုံးမလိုက်သောပုဂ္ဂိုလ်တွေကိုဆုံးမတတ်သည့်မြတ်စွာဘုရားတဲ့အသိလိမ္မာပညာမပြည့်စုံသေးပြီမယင်ကြီးမလိမ္မာတဲ့ပုဂ္ဂိုလ်တွေကိုယင်ကြီးလိမ္မာအောင်အသိလိမ္မာပြည့်စုံအောင်လို့သွန်သင်ညွှန်ကြားဆုံးမတော်မူရပေသောမြတ်စွာဘုရား ပုထုဇဉ်ပုဂ္ဂိုလ်တွေအပြီးလိမ်မှာဘာမှမပြည့်စုံဘူးအဲဒါပြည့်စုံအောင်ညွှန်ကြားဆုံးမလိုက်တော့တရားနှလုံးသွင်းအားထုတ်ပြီးတော့သောတာပတိမဲ့ဖို့ရောက်သောတာပန်ဖြစ်သွားသောတာပန်ကလည်းပဲပြည့်စုံပြီတော့မဆိုရသေးဘူးပြီးလိမ်မှာရှိတော့တော့ရှိပြီဒါမှအကုန်လုံးပြည့်စုံတာမဟုတ်သေးဘူးအဲသုံးရဆုံးမပြီးတော့တရားအားထုတ်ခြင်းကြံပြီးတော့သဒ္ဒါကံဖြစ်အဲဒီမှာလည်းမပြည့်စုံသေးဘူးအနာအားထုတ်တော့ဆက်အားထုတ်တော့နာကံဖြစ်နာကံကလည်းအကုန်လုံးပြည့်စုံတာမဟုတ်သေးဘူး အမြတ်စွာဘုရားညွှန်ကြားတဲ့ဆက်အားထုတ်တော့ယ ahanan ဖြစ်အဲ့ဒါတော့အသိလိမ်မှာပြည့်စုံသွားပြီအဲ့ဒီ ahanan ဖြစ်တည်တယ်အောင်လို့အသိလိမ်မှာပြည့်စုံသွားအောင်သွန်သင်ညွှန်ကြားရတဲ့မြတ်စွာဘုရားဒါရဆရာပုရိသဓမ္မကိုဆုံးမလိုက်တဲ့ယောက်ျားဆုံးမလိုက်တဲ့ပုဂ္ဂိုလ်တွေကိုတိရစ္ဆာန်ပုဂ္ဂိုလ်လည်းရှိရတဲ့အဲလူပုဂ္ဂိုလ်လည်းရှိရတဲ့နတ်ပုဂ္ဂိုလ်လည်းရှိရတဲ့ပုဂ္ဂိုလ်၃မျိုးလုံးလူတွေနတ်တွေနာမဟုတ်ပါဘူးတဲ့တိရစ္ဆာန်တွေလည်းမြတ်စွာဘုရားက ယဉ်ကျေးသိမ်မွေ့အောင်ဘုံမြဆုံးမှလာပဲအဲဒီမှာတက္ကရာပြထားတာတော့ငကားတွေနဲ့ပြထားတယ်ငကားတွေကတော့အခုနေတာကလားငကားဆိုတာသိမတင်ကြဘူးငွေတွေပါငွေတစ်မျိုးတွေပါတရားလက်တဲ့တော်ကဆုံးမခဲ့တာတွေထင်ရှားတာကတော့နာလာဂိရိစင်ကြီးမြတ်စွာဘုရားဆုံးမတယ်ရှင်ဒေဝရကအဇာရတာမင်းကို ဩဝါဒပေးသာသမင်းမင်းသားမင်းသားမင်းသားငယ်တော်ငယ်ပုံမရပါဘူးတော့ကြီးပုံရပါတယ်အဲဒီမင်းသားအဆုံးမဝါဒပဲမင်းသားရှိတော့မှလူတွေအသက်ရှိတယ်ခမဲတော်ဖြစ်တဲ့မင်းကြီးနာယောသာမနန်းတဲ့လည်းပဲနန်းတဲ့အကြာကြီးနဲ့ဌိနာစည်းစိမ်တွေခံစားရတယ်အခုလူတွေအသက်တို့ပုံကြီးတဲ့အဲခမဲတော်နာယောသာမဆိုရင်မင်းကြီးကြီးဖြစ်နေမှာသူက အသက်80 90မှာသမဲတော်အနာရဆန္ဒသူလည်းပဲအသက်60လောက်ရှိနေတော့သိဉာဏ်မပြဘူးပေါ့လေဒါတော့သမဲတော်ဖြစ်တဲ့ဗိမိသာရမင်းကြီးကိုနှုတ်ကြံပြီးတော့နန္တရမယ်ဒါမှစောစောစီစီနာဘယင်ဖြစ်ပြီတော့ဘယင်ဖြစ်ပြီဒီနာစီစဉ်နေကြာကြီးခံစားရမယ်ညကြာဆုံးမှအဲ့ဒါအဟုတ်မှပြီးတော့သာသမင်းကကောင်းမှပြီးတော့လုပ်တာဆရာဆရာတော်နဲ့ဆုံးမရင်တတိဆိုတာအဟုတ်မှတာပဲဒီလိုပဲ ဝိတုကာရကတံထိုက်အဲသူကလည်းပဲပြောတယ်ငါလည်းပဲဖရာကိုလုံးကြံပြီးတော့ဖရာလုံးကိုသူကလည်းဖရာဇာရဒဇာရဒမင်းကသူကမင်းတော့လုံးကြံပြီးတော့မင်းဖြစ်တဲ့အခါသူကတော့ဖရာကိုလုံးကြံမှုတာမျိုးမျိုးလုပ်တယ်မျိုးမျိုးလုပ်လို့မရတော့နောက်ဆုံးနည်းနည်းလုပ်တော့ဆိုတော့လည်းနာလာကီဆိုတဲ့ဆင်ကြီးနဲ့ဖရာကိုအတိုက်တိုက်ခိုင်းတာကိုဆင်သိနေပြီးသွားပြီးတော့ သူပြောတယ်ငါပြောတာမင်းတို့လို့မင်းတို့ယာရုဌာနနဲ့တိုးမယ်လာကတွေတိုးမယ်ဆိုပြီးတော့သူခိုင်းတာတွေလို့အဲ့ဒီတရားဆုံးမလာမယ်လမ်းကိုဆင်ကြီးတို့ဆင်ကြီးကလည်းခါဆိုးဆိုးဆင်ကြီးအရက်တွေတိုက်ပြီးတော့ဆင်ကြီးအရက်မူးရလူလည်းပဲလူတွေကျမ်းတယ်လို့ဆင်ဆိုတော့ကိုကျမ်းတာပေါ်တယ်လို့အဲဆင်ကြီးအရက်တိုက်ပြီးတော့တွေ့တရားဟောဆုံးမကြွလာတန်ဃာတွေနဲ့သာလာကြီးဆင်ကြီးကလည်းအရက်တွေမူးပြီးတော့ လမ်းမှာရှိတဲ့များတွေအကုန်လုံးထိုးလိုက်လမောင်းနဲ့ဆွဲလိုက်ခြေထောက်နဲ့နင်းလိုက်ဘာမှမခံနိုင်ဘူးဆင်ကြီးရဲ့ပေါင်းကြမ်းမြတ်စွာဘုရားဟိုကဆုံးမကြွားလာသင်္ဃာရီနဲ့နောက်ကအရှင်အနန္ဒာနောင်နာကဘုရားနာနာကမြတ်စွာဘုရားလျှောက်မြတ်စွာဘုရားဟိုမှာနာလာကြီးဆင်ကြီးရတယ်နတ်ကျမ်းနဲ့ဆင်ကြီးတယ်သူကအရက်တည်းမူလာဝင်ရတယ်မြတ်စွာဘုရားတိတ်ဆောင်မှပဲ ဘုရားစာပြမေတ္တာမရှိပါဘူးအဲဒါကနေအာနန္ဒအပါနေမစိုးရင်လည်းဉာဏနာစိုးရင်ကြည့်စိတ်မချောက်စင်ကြီးမြတ်စွာဘုရားထိုးတော်မှာနင်းတော်မှာသူကစိုးရင်နောက်ဆုံးကြတော့ထိုးခြင်းထိုးနင်းခြင်းနင်းခြင်းဖြင့်ငါပဲထိုးပါစီနင်းပါစီဆိုပြီးဉာဏနာသူကရှေ့ကတက်သွားတာကို ညဇာဗျာတကူနဲ့ဖဲယူရတယ်လို့သာသူ့တော်ထိုးခြင်းထိုးမှာပြောလို့မရှိဘူးသူကဘုရားကဘုရားတကူနဲ့မှုမထိုးနိုင်ဘူးဘုရားဆိုတာသူတို့ဘာရဲ့လုံလပယောဂနဲ့သိတယ်ဆိုပြိဋိဘံစားရတယ်ဆိုတာမရှိဘူးတဲ့ဘုရားဆိုတာအဲမြတ်ပယောဂမရှိဘဲနဲ့ယောဒန္တမဲ့ပြိဋိဘံဆံရတယ်ဘုရားဘယ်သူမှမလုပ်ကြနိုင်ပါဘူးအဲမြတ်စွာဘုရားမစိုးရိမ်ပါဘူးလား အဲဒီတည်းမှာဓမ္မတယောက်ကကလေးလေးနဲ့အဲဒီဆင်းကြီးနဲ့မြတ်စွာဘုရားနဲ့ကြားတဲ့ရောက်နေတော့သူလည်းဆင်ကြောက်တာနဲ့ပြေးကလေးလေးတို့ကြနေရဲ့အဲဆင်ကြီးကကလေးလေးနင်းမလို့လို့တော့မြတ်စွာဘုရားဟဲ့နလာဂီနင်းကိုတို့တာငါနင်းဖို့ထိုးဖို့လို့သာအဲဒီကလေးနင်းဖို့မဟုတ်ဘူးအဲဒီမသွားနဲ့မြတ်စွာဘုရားအမိန့်ပေးဆင်သူတော့သူကဒီစကားလည်းနားလဲပါတယ်ဘုရားစကားဆိုတော့ပြောကြတယ် ဒီတော့မှမြတ်စွာဘုရားကြီးကမြတ်စွာဘုရားရှိရောက်မြတ်စွာဘုရားမေတ္တာနဲ့တခါတယ်ပွားတာမေတ္တာချမ်းသာပါစေဆိုတာမေတ္တာကတော့ကောင်းကောင်းပွားနိုင်လို့ရှိရင်တော့နိုင်နေရင်အနာကောင်းတာပဲဘေးရန်အန္တရာယ်တွေနိုင်တာပဲသို့တော်လည်းမေတ္တာကပွားနိုင်ခဲ့တယ်ကိုရန်သူဆိုလို့ရှိရင်တော့မေတ္တာပွားဖို့ခက်တာပဲချမ်းသာပါစေနှလုံးသွင်းဖို့ကိုခက်တယ်ဒီမှာရအကုသိုလ်တွေပွားတဲ့ယုံညာနဲ့ပွားရဖြစ်သွားတော့မယ်ဒုက္ခတွေရောက်သွားတော့မယ်

ရိုးသေးသေးစကားမပြောတာစကားပြောတာလည်းရှင်ဖြင့်သူဘယ်လောက်များပြောမယ်မသိဘူးစင်ကြီးကအမှန်တန်ရှင်ကြီးသွားတာပေါ့အဲမြတ်စွာဘုရားတို့ဆုံးပါတယ်နလာဂီရဲ့သင်ဆေးကမကောင်းမှုကြီးတော့ဆင်ပြေရတယ်သူတော်ဘာကြီးစေပါသူတော်ဘာခိုင်းတာလေးလုံနေရအောက်ကြနောက်ကြဖြစ်နေပြီမကောင်းမှုတွေမပြုနဲ့တတ္တဝါတွေကိုလည်းအကုန်လုံး ချမ်းသာခြင်းရတာကြီးရဲ့ပဲဆင်းရဲခြင်းသာကြီးပဲဒါတော့သူတို့ဘာတွေကျင်းဆဲမှုနေဆဲမှုတွေမလုပ်ကောင်းဘူးအဲဆောင်ရွက်ရမယ်ဘုရားတရားသံဃာဆိုအမြင့်မြတ်ဆုံးပဲအဲ့ဒါတွေကိုယ်ပဲသိကြရမယ်သရမုံလုံးမဟောသရဏဂုံတည်တာကိုဘုရားတရားအမြတ်သံဃာအမြတ်ဆုံးပဲလို့သူနားလည်ပြီးတော့ ယူရမှုရှိသွားရင်လားတရဏုံတည်သားရောဒါကဆိုရဆိုမှမဟုတ်ဆိုလို့ရှိရင်တော့ကိုကောင်းတာပေါ်နေတယ်တိရစ္ဆာန်ဆိုတော့မဆိုနိုင်မဆိုနိုင်ပေမဲ့လို့စိတ်ထဲကယူရမှုရှိရင်တရဏဂုံတည်သားပါပဲငါးပါးသီလသိက္ခာဘုရားမြတ်စွာဘုရားဟောကြားသူတော်ဘာအသက်မသာကောင်းမှုသဘောစားမခိုးကောင်းမှုမပိုင်မဆိုင်တဲ့ကာမဂုဏ်တွေမကျူးလွန်ကောင်းမှုလိမ်မပြောကောင်းမှုဒီအရက်တရားတွေကကိုလေးရစင်နေနေတာတိုက်တော့နေဒီရက်မတော့ကောင်းမှုတွေ အဲ့ဒါတွေကိုဆောက်တည်ငါးပါးပြီလားသရဏဂုဏငါးပါးတွေကဆောက်အဲ့ဒီမှာချီးမွမ်းကြတဲ့ပညာရှိတွေကသူများတွေမှာတဲ့ဒုံနဲ့ဓာတ်နဲ့လက်နဲ့နဲ့အနိုင်ကျင့်ပြီးတော့သုံးမရတယ်မြတ်စွာဘုရားမှာဒုံလည်းမပါဘူးဓာတ်လည်းမပါဘူးဘာလည်းနဲ့မှမပါဘူးအတ္တနေနဲ့အတ္တထင်နဲ့နာဂောတံတော့မေပိနာ မေတိနာမြတ်စွာဘုရားသည်နာကောအစဉ်ကြီးကို နာကောနလကိအစဉ်ကြီးကိုအာရဏေနာဒုစသည်မကင်မူ၍အတ္တထေနာဓာလည်းနဲ့စသည်မကင်မူ၍တန်တော့ရင်ကြည်အောင်ဆုံးမတော်မူရပါပေ၏ညိုကြသိကောင်းတာလို့သူများဒုံးတွေနဲ့ရိုက်နှက်ပြီးတော့ဆုံးမတာကိုမိဘတွေတော့သာသမီတွေနားထောင်နေရိုက်တန်ရိုက်ရတာပဲမရိုက်မဖြစ်ဘူးလို့ဆိုတာအဲ ဒုက္ခလည်းနဲ့နဲ့အခုစိတ်တွေပါလေဖြစ်တာတွေကတော့ဆိုးဆုံးပေါ်လေသူတို့ကတော့လည်းနဲ့ကောင်းကြီးတွေနဲ့ခါတဲ့သတ္တဝါတွေသတ်အဲပေတို့အများကြီးကုံသွားပြီဆိုရင်တစ်ဖက်ကရှုံးပေးရတော့ဒါမတတ်နိုင်ဘူးလားဒါမနာကြမ်းတဲ့ဆုံးမခြင်းပဲအဲမြင်းတို့နွားတို့ရင်ကြည်တိမ်မှုတော့ဆုံးမတဲ့တွေရိုက်နှက်ပြီးဆုံးမကြတာပါပဲချိုတဲ့စူးတွေပါတယ်နဲ့ထိုးအဲလိုလုပ်ပြီးတော့ဆုံးမကြလူဆုံးမတာလည်းသိတိုင်းပဲညဇာရရတော့ ဒုဒ္ဓမဆောင်မဲနဲ့တရိษံဖြစ်တဲ့နလာကိစင်ကြီးကိုရင်ကြီးအောင်ဆုံးမတော်မူပါပဲပြီဆိုပြီးတော့ချီးကျူးရတယ်အာဒါနေနာအာတာရိရနာဂောဒါတော့မေပိနာတော့တရိษံဖြစ်တဲ့ပုဂ္ဂိုလ်ဆုံးမလိုက်တဲ့ပုဂ္ဂိုလ်တွေမြတ်စွာဘုရားဆုံးမတဲ့ပြည်ပြင်လည်းအများကြီးပါပဲဒါထင်ရှားဆုံးပြောရတာနောက်တဲ့ကလည်းပဲရှိတာပဲနောက်တဲ့ကလည်းအာလာဝကဘလူတို့ဆိုတာ သူကကျယ်ကြီးပေါ်လို့သူပြောနေမယ်အလောကလူကြီးဆိုသိကျမ်းသာမြတ်စွာဘုရားတောင်သူကလွန့်တော်အောင်လုံးမလို့ကျမ်းသာကြည်ကြည်မြက်တော်အောင်လုပ်တာတော့ဒါနဲ့သူမတတ်နိုင်တော့နောက်ဆုံးကြတော့မြတ်စွာဘုရားထာမှာယိုသေးသေးနဲ့တရားနာပြီးတော့တရားသူတော့ရသွားပါတယ်အင်္ဂုလိမာရာဆိုတဲ့လူကြီးအကြမ်းဆုံးပေါ့သူစားတော့ဒုတိယလူတွေလိုက်ပြီးတော့သတ်လက်ညှိုးတွေဖြာယူနေတာအဲဒါလည်းမြတ်စွာဘုရားဒုဒ္ဓမဆောင်မဲနဲ့ဆုံးမတာပဲသိကောင်းတယ်သူက အဲ့ဒီနေ့မှာဘသေနိတိကောသလမင်းကြီးကစစ်တီဘူပါတွေနဲ့သွားဝိုင်းပြီးတော့ဖမ်းမလို့တယ်ဆိုတာဘယ်လိုလုပ်တော့ဝိလိမာလာရဲ့အမေကသူ့သားဆိုတော့ခြေသေးတာကိုသူ့သားဆိုတော့မင်းကြီးဝိုင်းဖမ်းပေးကြတော့မှသူကငါသောသောစီစီကသွားပြီးတော့သုံးမအောင်ပါပဲဆိုပြီးတော့အမေကသားကိုဒိဋ္ဌိစိတ်သွားခေါ်ဖို့သွားတယ်မြတ်စွာဘုရားကလည်းမြင်တဲ့ဒီနေ့ဒီရက်တော့ရှင် သူ့မေသွားလိမ့်မယ်သူ့မေသွားတော့ရှိရင်အင်္ဂုလိမာလာဆိုလူမိုက်ဆိုတာပဲဆေးမှမရှိပဲနဲ့သူအမေမဘာမှသိတာမဟုတ်ဘူးတဲ့ညိုးကတချောင်းလိုနေတာဒီနေ့ဘယ်သူလာလာတပတ်ပြီးတော့လည်းညိုးတော့ပြည့်အောင်လုပ်ရမှာသူဆရာပူတော်မလို့ဆိုတာအမေတွေ့လေအမေသတ်လိုက်မယ်အမေသတ်ပြီးရင်တော့ဒီတရားတို့မရနိုင်တော့ဘူးတဲ့ဒီဘုရားတရားတို့မရနိုင်တော့မာတုပါရကကထိုက်ပြန်တရားတို့မရနိုင်တော့ဒါတော့ငါဘုရားရှိဥစွာသွားပြီးတော့ ကယ်လိုက်ဦးမှာပဲဆိုရသော်ဗျာအင်္ဂုလိမာလာတော့ကိုပြောတာလမ်းကနွားကြောင်သားစိတ်ကြောင်သားတွေအရှိတယ်အဲ့ဒါတွေကတွေ့တော့ရှင်ဟန်းကြီးပဲကြွမလို့တော့အဲဟိုသွားမလို့အဲ့ဒီမှာလူစိုးကြီးရှိတယ်ရှင်ဟန်းကြီးမသွားနဲ့စိတ်ဓာတ်မရှိပါဘူးများသော်ဗျာသွားနွားကြောင်သားစိတ်ကြောင်သားတွေကစိုးရင်ညဘုရားကတမင်တကာအဲ့ဒီလူနဲ့တွေ့ဖို့သွားတာပဲငုံလိမာလာငုံလိမာလာနဲ့ ရှိတဲ့နေရာရောက်သွားတော့ခလန်းလန်းကလည်းဥလိမာလာဆိုဒီနေ့လူစောက်ဒီနေ့လူစောက်လူလာတယ်လို့ချင်းသတ်ပြီးတော့လက်ညှိုးတစ်ချောင်းယူဒီနေ့တော့ဆရာပူဇော်တဲ့ကိစ္စပြီးရမှာပဲဆိုပြီးတော့သူစောင့်ပြီးတော့နေမျော်ကြည့်တယ်သိပင်ပင်ဘွားတက်ကြည့်ဟန်တူပါတယ်သူကအဲရသော်ဗျာရှေ့ကိုကြွားပြီးတော့လာနေတာမြင်တော့ဩရာနေပါတော့လာပြီ ဒီဟာငါရှိမှသိဖို့မပေါ်ဘူးဒီပြင်လူတွေမလာဘူးဒီလသူများတွေအစုအုံနဲ့တောင်မှတဲလာဝန်တာမဟုတ်ဘူးဒီဟာကြီးတပါးတဲ့ဘာမှလည်းမပါဘူးလာပြီအဲဒီဟာကြီးသပြီးတော့လည်းညှို့ဖြတ်ယူမှာပဲဆိုပြီးတော့တခါတည်းညဇာဘုရားကလိုက်တော့တာပဲတခါတည်းဓာတ်ဆန်းပြီးလိုက်တော့တာတန်လျက်လို့ခေါ်ရစီရဓာတ်ပါပဲတချီအဲထမ်းပြီးတော့လိုက် မြတ်စွာဘုရားရိုးရိုးသွားနေတာပါပဲသူကတခါလဲသုံးယူစင်လာခကြီးတဟုန်ကြီးပြေးသွားနိုင်တယ်ဒါကမနာပဲနဲ့ဘုရားလာပြည့်ပြည့်ကိုယ်များဝင်ရရင်တော်တော်နိုင်မှာပါပဲသူကသုံးယူစင်လာတော့ပြင်းနေတာသုံးယူစင်လာဆိုတယူစင်လာအခုအများသိမှတော့ရှင်းမှန်ရှိတယ်24မိုင်ပေါ့24မိုင်မရမနာပဲနဲ့လားတော်တိုင်ယူသွားတာမဟုတ်ဘူးတကယ်အပြေးကြီးသွားတာအញ្ញကြီးပြေးသွားတာ အဲဒါတော့ပြေးသွားနေတဲ့ပုဂ္ဂိုလ်အလင်းမြန်တစ်ခါတည်းပြေးပြီးတော့လိုက်မြတ်စွာဘုရားကဖြည်းဖြည်းလေးသွားနေတာမှန်မှန်ပါပဲသူကအဲသူမမိဘူးမမိအောင်မြတ်စွာဘုရားတကိုးနဲ့ဖန်ဆင်းလိုက်တော့သုံးကြတယ်ကူကဣရိဝိရပင်ကြီးသိနေရကြဂဲလုံးလေးတလုံးလောက်လဲသူ့တောင်ကြီးတစ်လုံးတောင်ကြီးတစ်ခုအနေနဲ့ဖန်ဆင်းထားခဲ့တော့ဗမာပုဂ္ဂိုလ်စဉ်ဂဲလုံးလေးကခြေထောက်နဲ့ကြော်သွားကြတာပေါ့ဒါပေမဲ့လို့သူ့တော့အဲ့ဒါဂဲလုံးလေးကတောင်ကြီးဖြစ်တယ် အဲ့ဒါတက်ရတယ်တောင်ကြီးတက်လိုက်ဆင်းလိုက်လို့နေတာကောအဲ့ဒါတနာကြီးလောက်လဲကြာသွားနိုင်တာမဟုတ်ဘူးဆိုကဲလုံးတစ်လုံးကလည်းအကြီးကြီးပါစရာအကြီးကြီးဖြစ်နေအဲခြေနှစ်လမ်းသုံးလမ်းလောက်ကလည်းပဲတမိုင်းတမိုင်းဖာစင်းထားခဲ့ရင်တမိုင်းတမိုင်းပြည့်နေတာဘုသူ့မှာအများကြီးပြည့်နေမောကြည့်လိုက်တော့မြတ်စွာဘုရားကတော့မှန်မှန်ပဲမောမောပါမမဟုတ်ဘူးခြေလားမှန်မှန်လေးမှတ်သွားပြည့်တယ်ငါခါတိုင်းခါတိုင်းလိုက်ရင်ဘယ်သူမှလွတ်အောင်မပြေးနိုင်ဘူး အဲဒီတကငါလိုက်ရတာလည်းမောပြီရှေ့ကရဟန်းကြီးသွားနေပုံမှာလည်းပဲပြီးတာလည်းမဟုတ်ပါဘူးတဲ့သူကနင်းနေလေးသွားနေတာပဲငါမောလာပြီမနိုင်တော့ဆိုပြီးတော့သူကရပ်ပြီးတော့ရှင်ဟန်းရပ်ပါတော့ဆိုတော့ရသော်ရပြန်တော့ဟာအင်္ဂလိပ်မာလာငါရနေတာမင်းပြေးနေအဲ့ဒီအင်္ဂလိပ်မာလာစိတ်တိုင်းအောင်းမိတယ် ယဟန်ဆိုတာမုသဝါဒမပြောဘူးသာသနာ့ဘက်ကရသေးတယ်လည်းပဲဒီလိုပဲမုသဝါဒဆိုတာကျင့်ရမယ်မုသဝါဒဆိုတာမပြောဒီဟန်ကြီးဘယ်လိုပြောပါလဲငါရနေသွားတယ်လို့သူကပြောတယ်သူကယဟန်ကြီးကသူသွားနေတဲ့ဥစ္စာငါရနေတယ်လို့ပြောတယ်ဆမ်းတဲ့စကားပဲဆိုပြီးတော့အရှင်ဖရာကျွန်ုပ်ကရနေပါတယ်ယဟန်ကြီးကသွားနေပါတယ်သူသွားနေပါရဲ့နဲ့ရှင်ဟန်ကရနေတယ်လို့ဆိုတဲ့ ကျွန်ုပ်ရနေတာကိုတော့သွားနေတယ်ဆိုတာဘယ်ပုံပဲနီးကြလို့ဘယ်ပုံဝင်နီးသွားတာပါလဲလို့အဝေးခလန်းလန်းကပါလေလာမကန်းကဆိုတော့လျှောက်လို့တော့ကြားပါလျှောက်တော့မြတ်စွာဘုရားသံဃာမှာပြေးသွားစေတတ်တဲ့ကိလေသာတွေကအကုန်ပယ်ပြီးပြီဘဝအသေးသေးဖြစ်နိုင်တဲ့ဖြစ်စေနိုင်တဲ့ကိလေသာတွေအကုန်လုံးပယ်ပြီးပြီသံဃာပြေးသွားသံဃာကျင်လီပြေးသွားတဲ့သဘောတွေကကင်းနေပြီကိုုံးနေပြီဒါကြောင့်ရက်တယ်လို့ခေါ်တယ် သင်မှာတန်တရားပြေးသွားစေနိုင်တဲ့ကိလေသာတွေဘာမှမပယ်ရသေးဘူးတဲ့အဲဒါကြောင့်သင်အခုရနေပြီမယ်လို့တန်တရားဘဝတွေကတော့ပြေးဥမှာအဲဒါကြောင့်သင်ပြေးသွားတယ်လို့ငါဆိုတယ်ဆိုတော့မှအဲဒီမှာအဲလူသဘောပေါက်ပြီးတော့လည်းနေတယ်ပါလေပြစ်ချပြီးတော့မြတ်စွာဘုရားထာမှာဝင်လာတယ်မြတ်စွာဘုရားထာရဟန်းဖြစ်ကိုတောင်းပါပြီးတော့မြတ်စွာဘုရားကရဟန်းပြုပြီးနောက်တရားအထုတ်နောက်ကျတော့ရဟန်းလာလည်းဖြစ်သွားပါတယ်အဲဒါ ဒုဒ္ဓမဆောင်ပဲလက်နဲ့မဆောင်ပဲနဲ့အင်္ဂုလိမာလာဆိုတဲ့လူဆိုးကြီးဆုံးမတာတဲ့ပြီးတော့မြတ်စွာဘုရားသာဆိုးတဲ့ပုဂ္ဂိုလ်တွေပေါ့လေမဆိုးတဲ့ပုဂ္ဂိုလ်တွေလည်းရှိပါသေးတယ်ပညာရှိတွေသစ္စကပရပိုက်တွေဘောတော့အများကြီးရှိသေးတယ်အဲလူယောက်ျားနတ်ယောက်ျားတိရစ္ဆာန်ယောက်ျားတွေဆုံးမတိုက်တဲ့လူယောက်ျားနတ်ယောက်ျားတိရစ္ဆာန်ယောက်ျားတွေကိုအချိုးရကြဖြစ်အောင်အသိလိမ္မာဉာဏ်ဉာဏ်နဲ့ပြည့်စုံအောင်လို့ သွန်သင်ဆုံးမတော်မူပေသောမြတ်စွာဘုရားပုရိသဓမ္မပါရတိမြတ်စွာဘုရားတခါကကေပီဆိုတဲ့မြင်းမြင်းနှိမ့်ဆရာကြီးနဲ့မြင်းနှိမ့်ဆရာကြီးကမြတ်စွာဘုရားထံရောက်တယ်မြတ်စွာဘုရားမေးမြင်းဆရာကြီးကေပီတဲ့မြင်းတွေကိုဘယ်လိုများသွန်သင်ဆုံးမတော် မြင်းတွေရတဲ့ဒီတော့အကျန်းနည်းနဲ့လည်းပဲရိုက်နှက်ပြီးတော့ဆုံးမရတယ်အနုနည်းနဲ့လည်းချော့မို့ပြီးတော့ဒီလိုဆုံးမရတယ်အကျန်းနဲ့လည်းဆုံးမလို့မရအနုနဲ့လည်းဆုံးမလို့မရရင်အသင်ဘယ်နဲ့လို့တော့ဆိုအာဒီလိုမြင်းတော့ဗျာတဲ့တတ်ပြရတယ်ဘာလို့လဲဆိုရင်ကေဗီဆရာကြီးရင်ကြီးအောင်လုပ်ထားတဲ့မြင်းမရင်ကြီးဘူးအဲမြင်းသွန်တဲ့ဆုံးမတဲ့ဆရာကြီးမကြွန့်ကျင်ဘူးသူများကပြောမယ်တဲ့ဆရာနာမည်ပြက်မယ်ဒါကြောင့်မို့ ဘယ်လိုမှအချမ်းနဲ့လည်းမရအနုနဲ့လည်းမရဆုံးမလို့မရတယ်မြင်းဆိုတတ်ရတယ်ရတယ်ဒီတော့အဲလိုဆိုပြီးတော့သူကမြတ်စွာဘုရားမေးမြတ်စွာဘုရားမှလည်းဒီပြိတ္တတွေအများကြီးပဲညာနေအဲ့ဒီညာနေရှင်ဘုရားဘယ်လိုလုပ်ပြီးတော့ဆုံးမတော့ညာနေရောသူရောပါပဲဘယ်လိုလုပ်ပြီးတော့ဆုံးမတော့အာဘုရားလည်းသင်လို့ပါပဲအချမ်းနီးနဲ့လည်းဆုံးမရတယ်အနုနီးနဲ့လည်းဆုံးမရတယ် အကြံဤအနုနည်းနှစ်ပါးလုံးဆုံးမလို့မရတဲ့ပုဂ္ဂိုလ်ငါဖျားလဲပတ်ရတယ်။အဲဆိုရရတယ်ပဲနဲ့။ရားဆိုတော့တတ်လို့တော်ပါမလား။ဟုတ်ဘူးတဲ့။သင်တို့လိုတတ်တာမဟုတ်တနည်းတဲ့ငါတတ်တာတနည်းပဲ။အကြံဤနဲ့ဘယ်လိုဆုံးမတော့ဆိုအကုသိုလ်ရဲ့အပြစ်တွေကိုဟောရတယ်တဲ့ဒီပုဂ္ဂိုလ်အကုသိုလ်အပြစ်မမြင်လို့အကုသိုလ်တွေပြုနေတဲ့ဆင်အကုသိုလ်ရဲ့အပြစ်တွေကိုဟောရဲတိရစ္ဆာန်ပြိတ္တာအဲလူဘဝဖြစ်ရင်လည်းပဲအသက်တို့ရင်နာများခြင်းအစရှိတော့မကောင်းကျိုးတွေ အဲ့ဒါတွေပေးရတယ်ဆိုတာတွေပေါ်တော့အာဟုသိုလ်ကြီးအပြစ်မြင်ပြီးကြောက်ပြီးတော့အာဟုသိုလ်တွေမပြူဘဲနဲ့ရင်ကြီးသိမ်မွေးသွားတဲ့ပုဂ္ဂိုလ်တွေရှိတယ်အချို့ပုဂ္ဂိုလ်တွေကြတော့အဲ့ဒီတော့အပြစ်ပြောလို့မဖြစ်ဘူးအဲအကျိုးပြောပြီးနူးနူးညံ့ညံ့နဲ့သီလကျင့်သုံးလို့ရှိရင်ဖြင့်လူချမ်းသာနာချမ်းသာတွေရတယ်ကုသိုလ်ကောင်းမှုတွေပြုလို့ရှိရင်ဘယ်လိုအကျိုးတွေကိုရတယ်ဆိုပြီးတော့အကျိုးတွေပြောကြဟောကြ အဲဒီလိုဟောကြားတာနဲ့အကျိုးတွေလိုရှိတာနဲ့ကောင်းကောင်းမွန်ကျင့်သုံးပြီးတော့နေဒါနဲ့တရားဓုတွေပါရရတယ်အဲဒီတော့ကျမ်းနည်းနဲ့အာကုသိုလ်ဤပြည့်တွေပြောပြီးဆုံးမအနုနည်းနဲ့အာကုသိုလ်အဲကုသိုလ်ဤအကျိုးတွေကိုပြောပြီးဆုံးမအကျိုးပုဂ္ဂိုလ်လည်းအကျမ်းရောအနုရောတခါတည်းအကျမ်းဟောလိုက်တခါတည်းအနုဟောလိုက်အဲဒီတော့ဆုံးမရတယ်အဲဒီလိုဆုံးမလို့မှဒီပုဂ္ဂိုလ်ကတော့မရဘူးဘယ်လိုပြောလို့မှမရပြင်လို့မရဘူးဆိုရင် အဲဒီလိုပုဂ္ဂိုလ်ငါဘုရားလည်းသတ်ရတယ်တဲ့ဘယ်နဲ့သတ်တော့ဆိုတော့သင်တို့သတ်တာလို့မဟုတ်ဘူးတဲ့အဲဒီပုဂ္ဂိုလ်ငါဘုရားမဆုံးမတော့ဘူးတဲ့ဒီပုဂ္ဂိုလ်မဆုံးမပဲနဲ့လွတ်ထားရတာအဲမဆုံးမပဲနဲ့လွတ်ထားရတာသေးတာပဲဆိုတာသာသနာဘုရားသာသနာမှာသေးတာပဲမင်းဆုံးမမှုမရလို့ရှိရင်ဘယ်တိုးတက်မှုရှိတော့မလို့တကယ်ကိုတသံမြာလုံးသေသွားတာအဲဒီတော့မြင်းဆရာကြီးကချီးမွမ်းလျှောက်သေးဖရာတဲ့ ဒါကအကောင်းဆုံးတန်ကြီးပဲတဲ့အပြစ်ရှိတာတော့မဟုတ်ဘူးအကောင်းဆုံးတန်ကြီးပဲတန်မြာလုံးဒီပုဂ္ဂိုလ်ကြီးပွားမှုတွေခါတယ်မရှိတော့ဘူးတဲ့ဆင်းရဲဒုက္ခတွေအများကြီးရောက်သွားတော့မယ်အဲ့ဒါညစွာဘုရားတတ်တယ်ဆိုတာအကောင်းဆုံးတန်ကြီးပဲဆိုပြီးတော့ချီးကျူးပါတယ်အဲ့ဒီနည်းဖြင့်ညစွာဘုရားအတ္တဝါတို့ရဲ့ဇယိုက်ကြည့်ပြီးတော့ ချော့မော့ပြီးတော့ဆုံးမတင်တဲ့ပုဂ္ဂိုလ်လည်းဆုံးမပါပဲသာသမီများဆုံးမတယ်လို့ပဲမြတ်စွာဘုရားဘုန်းကြီးတို့စာရီတွေလျှောက်ပြီးတော့ကြည့်တော့သာသမီများချော့မော့ပြီးဆုံးမနေတယ်လို့ပဲသူကအဲဒီလိုဆုံးမတဲ့ခါလည်းရှိတယ်နာကောင်းပါတယ်တခါခါလည်းပဲဖြစ်တယ်ပြောပြီးဆုံးမတဲ့ခါလည်းရှိတယ်အဲအနုနီးအကြနီးအမျိုးမျိုးရင်မြတ်စွာဘုရားဆုံးမတော်မူသည်တဲ့ဒါကြောင့် ဆုံးမလိုက်သောပုဂ္ဂိုလ်တို့ကိုဆုံးမသွန်သင်တော်မူရပေသောမြတ်စွာဘုရားမြင်ကြီးမလိမ္မာပညာသည်မရှိကြသည်မပြီးဝသေး၍ရင်ကြီးလိမ္မာပညာပြီးဝချိုးကြအောင်ဆုံးမသွန်သင်တော်မူရပေသောမြတ်စွာဘုရားမြင်ကြီးမလိမ္မာတဲ့ပုဂ္ဂိုလ်တွေရင်ကြီးလိမ္မာအောင်သရဏဂုံတရားသရဏဂုံတီးပြီး၅ပါးသီလတရား၅ပါးသီလတည်ပြီးတော့သီလနဲ့ပြည့်စုံပြီးတော့တခါသမာဓိပညာကျင့်နေခြင်းအောင် အဲဒီကကျင့်တယ်ကျင့်ပြီးတော့သောတာပန်ဖြစ်အောင်သောတာပန်ကသရဏဖြစ်အောင်သရဏကအနာဂံဖြစ်အောင်နာဂံကယန္တာဖြစ်အောင်အဲယန္တာဖြစ်တော့အကုန်လုံးရှင်ကြီးသိမ့်မွေ့သွားပါအဲ့ဒီတိုင်အောင်လို့မရင်ကြီးမသိမ့်မွေ့ သေးတဲ့ပုဂ္ဂိုလ်ရင်ကြီးသိမ်မွေ့အောင်လို့သွန်သင်ဆုံးမတော်မူရပေသောမြတ်စွာဘုရားပုရိသဓမ္မတာရတိကိုင်းဆိုရမှာပုရိသဓမ္မတာရတိမရင်ကြီးမလိမ္မာပညာအသိမရှိကြသေးမပြဝသေး၍ဆုံးမပေးလိုက်သောပုဂ္ဂိုလ်တို့ကို င်ကြီးလိမ္မာပညာပြည့်ဝအချိုးကြအောင်သုံးမသွန်သင်တော်မူရပေတော်မြတ်စွာဘုရားအတူချုပ်ကတော့မြင်ကြီးတဲ့ပုဂ္ဂိုလ်ချင်းကြီးအောင်သုံးမတော်မူရပေတော်မြတ်စွာဘုရားဒါပါပဲနောက်နှစ်ခုပေါင်းပြီးတော့အနုတ္တရောနဲ့ဓမ္မ ဓမ္မတာရတိတဲ့ရင်ရင်ကြီးအောင်သုံးနေဆုံးမတဲ့နေရာမှာအမြင့်အမြတ်ဆုံးဖြစ်တော်မူပါပဲသည်တဲ့ ရဲသွန်တဲ့ရင်ကြီးအောင်သွန်သင်ဆုံးမတဲ့နေရာမြတ်စွာဘုရားအမြတ်ဆုံးပဲလောကမှာမြင်းကိုသွန်သင်ဆုံးမတဲ့ပုဂ္ဂိုလ်ဘယ်လိုရင်ကြီးရင်ကြီးအဲ့ဒီမြင်းမောင်းရင်ဖြင့်အရှိမောင်းအရှိသာသွားတယ်အနောက်မသွားဘူးတောင်မြောက်မသွားနိုင်ဘူးတဲ့နွားတို့ဆင်းတို့အကုန်လုံးပေါ်တယ်ရင်ကြီးသိမ်မွေ့အောင်လို့မောင်းရအရာတစ်ခုပဲသွားနိုင်တယ်ဒိဋ္ဌိညာတွေမသွားနိုင်ဘူးတဲ့မြတ်စွာဘုရားကတော့ ပုဂ္ဂိုလ်တဦးကိုသုံးသင်ဆုံးမရဲ့တထိုင်တွင်းမှာ၈ပါးသောအရမျက်နှာတွေသွားနိုင်တယ်အဲဒါကအတူတူအားဖြင့်တော့သမာဘ၈ပါးပါပဲဝိမုခဆိုတဲ့အစ၈ပါးနောက်နိရောဓသမာပတ်တရားအလုံး၉ပါးအဲအရ၈ပါး၉ပါးတပြိုင်နဲ့သွားနိုင်တယ်အဲဒီလိုဟောလိုက်ပြောလိုက်တော့အဲဒီတထိုင်တွင်းမှာပဲသံသမာဘတွေရ ရဟနာဖြစ်ပြီးတော့နိရောဓသမပတ်တဲ့ဝင်စားနိုင်တယ်တဲ့ဒါကြောင့်လဲနှုတ်တော်ပုရိသဓမ္မပါတဲ့အချိန်ချင်းဖြစ်ဆုံးမလိုက်သောပုဂ္ဂိုလ်တို့ကိုသွန်သင်ဆုံးမရ၌လွန်ကဲမရှိအမြင့်မြတ်ဆုံးဖြစ်တော်မူပေသောမြတ်စွာဘုရားတဲ့အဲဆိုရမယ်နှုတ်တော်ပုရိသဓမ္မပါတဲ့အချိန်ဆုံးမလိုက်သောပုဂ္ဂိုလ်တို့ကိုဆုံးမသွန်သင်ရ၌ င့်မြတ်ဆုံးဖြစ်တော်မူပေသောမြတ်စွာဘုရားအဲဒီမြတ်စွာဘုရားကိုကိုယ်ဝယ်စိကားပြီးတော့နေကြနာကောင်းပါလေအဲအဲ့ဒါအကြောင်းပြုပြီးတော့မြတ်စွာဘုရားလည်းအာယုံပြုညီညွတ်ပြီးဒီပါမှုစားတွေပြည့်စုံမှမိမိတို့အားထုတ်နေကြတဲ့ရှုမှတ်ပြီးတော့အစဉ်တိုင်းတိုးတက်ပြီးတော့မိမိတို့လိုရှိရတဲ့တရားတို့တရားများတွေရောက်ပြီးတော့သွားနိုင်ပါတဲ့ဒါကြောင့် မြတ်စွာဘုရားကြီးညိုသောအာဖြင့်နှလုံးသွင်းပြီးပိဋိဘာဝစာပြုရ၎င်းအဲမိမိတဏှာနဲ့ဖြစ်ပေါ်သောယုံနာတွေကိုရှုမှတ်ရ၎င်းအစဉ်တိုင်းဝိပဿနာဉာဏ်တွေတိုးတက်ပြီးတော့မိမိတို့တို့ဆရာသမညာပညာနိဗ္ဗာန်ကိုသင်မြန်စွာဆက်ရောက်ပြီးမျက်မှောက်ပြုနိုင်ကြပါစေ။